မှုဖြစ်တဲ့အဲ့ဒီစာမျက်နှာ၅ကဓမ္မကျေးမှုတွင်ဒီနေ့စစ်ဆေးပါတန့်ရှင်းကြည့်လေဆို ပရိဒါဟာစိတ်ထားဖြူပွေးချမ်းသာရေးတရားတော်ဆိုတော့မြတ်စွာဘုရားရဲ့တရားတော်ထဲမှာကောင်းအကောင်းဆုံးချက်တွေရင်းနှီးပြီးဟောကြားတဲ့ဒီဝေနာဝေနာကြပြီးတဲ့နောက်ဒေသနာတွေမှာလာတဲ့အတိုင်းမိမိတို့ကဏ္ဍမှာလောဘဒေါသမောဟဆိုတဲ့အညီကြီးတရားတွေမကန့်ရအောင်ဒေသနာမှာဖော်ပြတဲ့ဤတွေကျင့်သုံးပြီးတော့မြင်မဲနေတဲ့စိတ်တွေဖြူစင်အောင်ပြုလုပ်နိုင်ရ၍ စိတ်ထဲမှာအဖြူစင်ကအဖြူစင်ဆုံးဖြစ်တဲ့အရဟတမေညာအရဟတကုညာအထိရရှိပြီးတဲ့ဆင်းရဲခိုက်သိမ်းဉာဏ်မိဗ္ဗံကိုပြင်းပြစွာမြတ်ပြုနိုင်ကြပါစေ။ 1946ခုနှစ်တရင်ကျလာပြီးကျော်ရှိရနေနေလေအများတော့မျက်စိကြပါတနိုင်နဲ့အဲ3နိုင်နဲ့ဘယ်လောက်တော့အဲ့ဒါ3နိုင်ဆန္ဒ3နိုင်ဆန္ဒမှာဘုန်းကြီးတို့တရားဝဲစသည်တဲ့ဘာတရားဟောရမလဲစိတ်ဓာတ်ဖြူဖွေးချမ်းသာရေးတရားဟောရမည်နော် စိတ်ဓာတ်ဒီဝေချမ်းသာရေးတရားဟောရမည်ဆိုတော့တရားပွဲဖွင့်တဲ့ဆောင်းပုံနဲ့ဖွင့်လိုက်ကြအောင်လို့အဲဆာမင်းနာဘလောက်တော့နာဓမ္မကြီးမှုတွင်သင်ရစစ်ဆေးပါဟုတ်လားသေပန်းရှင်ကြည်လင် စင်လို့ရှိရင်ချမ်းသာတယ်စိတ်ငြိမ်မဲလို့ရှိရင်ဆင်းရဲတယ်စိတ်ငြိမ်မဲတယ်ဆိုတာစိတ်ထဲမှာလူကျင်တတ်မဲ့မှုလောဘအငြိအကျေးစိတ်ဆိုးစိတ်ပြတ်မှုဒေါသအငြိအကျေးမတိမှုမောဟအငြိအကျေးထောင်ရတက်ကြွနေမှုဘဝင်နေနေမှုမာနအငြိအကျေးမနာလိုတဲ့အိတ်တငြိအကျေးအငြိအကျေးဝန်တိုးတဲ့မစ္စည်းအငြိအကျေးဆိုင်တဲ့အငြိအကျေးတွေစိတ်ထဲမှာ နီးကနေပြီဆိုလို့ရှိရင်အဲ့ဒီစိတ်ညစ်နေတော့တာပဲတဲ့ဒီလိုဆိုလို့ရှိရင်မချမ်းသာတော့ဘူးဆင်းရဲတယ်အဲ့ဒီအငြိအကျေးတွေစိတ်ထဲမဝင်အောင်ကာကွယ်ထားနိုင်ရင်ဖြစ်စေဝင်လာတဲ့အခါမှာလည်းပဲချက်ချင်းကျင်းစင်သွားအောင်စိတ်ဖြူစင်သွားအောင်ကြိုးစားပြီးပုတ်ပင်ရှင်းလင်းနိုင်ရင်ဖြစ်စေချမ်းသာတယ်ဒေါသအမြင်ပဲဝင်လို့ဆင်းရဲတယ် မာနအမြင်မဲ့ဝင်လဲဆင်းရဲတယ်လောဘအမြင်မဲ့ဝင်လဲဆင်းရဲတယ်တဲ့ဒါပြင်ဘယ်လိုမှချမ်းသာမလဲဟမ်လောဘဒေါသမောဟအမြင်မဲ့မဝင်စိတ်ဖြူစင်းနေမှပဲချမ်းသာမယ်တဲ့အဲဖြူစင်းအောင်လုပ်နိုင်မှုအရေးကြီးတယ်ကိလေသာမဲ့စိတ်၌ဆွဲရုပ်လဲမကြည်ရှင်ကိလေသာမဲ့စိတ် စိတ်နဲ့ဆွဲရုပ်လည်းအေးကြည်ရွှင်စိတ်မြင့်မဲ့လင်းဆင်းရဲပင်ဖြူလင်းချမ်းသာသည်ချမ်းသာရလူများလူကိုကိုယ်ကိုသိရမည်ချမ်းသာတဲ့ပုဂ္ဂိုလ်ကိုယ်ကိုယ်ကိုသိအောင်ကြိုးစားတဲ့ကိုယ်စိတ်ပါဖြစ်နေတယ်ဆိုတာသိအောင်ကြိုးစားသိအောင်ပြန်ကြည့်ပေါ့သိရင်မလုပ်ရမလားကိုယ်ကိုယ်သိရင်များလူရှင်နေစဉ်စေရမည်ကိုယ်စိတ်ကိုနေစဉ်စစ်စေး နေရင်စိတ်ဆေးစိတ်မြင့်ပြေကျော်စေပြရမည်ဆိုဒီလေမြင်နေ စိတ်သေးအငြိပြေးလေဖြူစင်အောင်ကျော်သေးခြင်းရင်ဘာလုပ်ရမလဲမေရီစိတ်ကိုဖြူလေးလေတော့ထိုထိုအာယုံမြမျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲကြောင်းလေဖုံဖုံကောင်းအာယုံဒီနုလုံပတိညာချိန်ကြီးတော့ကိုဝိမေတ္တာတမတာနှင့်ပွားရာဝိပမိ၆ရတွင်တမြတ်ရာသုံးဖြူစိတ်ဖုံဤတလုံးချမ်းသာလိမ့်မည်သည် ညင်မဲနေတဲ့စိတ်အစဉ်ဖြူစင်နေတယ်ဆိုလို့ရှိရင်စိတ်ကိုညင်မဲစေနိုင်တဲ့အာယုန်တွေနဲ့မကြုံအောင်မတွေ့အောင်နေရှောင်းနေပေါ့ဒီလိုမြင်ဒေါသဖြစ်တတ်တယ်ဆိုလို့ရှိရင်အဲ့ဒီလူနဲ့မမြင်ရမတွေ့ရအောင်နေပေါ့ဒီအဝတ်ထည်လေးမြင်လူကျင်စိတ်လောဘဖြစ်တတ်တယ်ဆိုရင်အဲ့ဒီအဝတ်ထည်ရှိတဲ့ဆိုင်ကိုမတော်နဲ့ပေါ့ ဒီရုပ်ရှင်ကကြောညာတွေ့ရင်ငါကတိတ်ကြည့်နေတဲ့စိတ်ဖြစ်ပေါ်တယ်အဲကြည့်နေတဲ့စိတ်ကလောဘအငြင်းမဲ့ပဲဒါကြောင့်မို့ဆင်းရဲတယ်ဆိုရင်အဲ့ဒီရုပ်ရှင်ကကြောညာနဲ့မတွေ့ရနေရမှနေပေါ့အဲ့လိုစိတ်ကိုမြင်နေကြတဲ့အာယုန်နေနဲ့မကြုံမတွေ့အောင်နေတကယ်လို့ကြုံလာတွေ့တာပြန်လို့ရှိရင်လည်းအဲ့ဒီအာယုန်တွေပေါ်မှာ အကုသိုလ်စိတ်အနေနဲ့လိုချင်တဲ့စိတ်တတ်မှတ်တဲ့စိတ်နှစ်တဲ့စိတ်အနေနဲ့စိတ်ဆိုးစိတ်တက်တဲ့စိတ်အနေနဲ့မဖြစ်အောင်မူလရဲကစိတ်ကိုပိုင်းဖြတ်ပြီးတော့ဆုံးပြတ်ထားပါရင်သေးသေးမမွေသေးပဲပြောင်းလေဖုံမုံကောင်းအာယုန်ဒီအဲ့ဒါလို့ အာယုံတစ်ခုခုအကြောင်းလေးပြီးလောဘဖြစ်တဲ့ဒေါသဖြစ်တဲ့မာနဖြစ်တဲ့ဆိုအဲ့ဒီအာယုံကနေပြီးတော့တဲ့ခုလိုဖြစ်เสียအာယုံนี่ပြောင်းအာယုံပြုလိုက်ပါတဲ့ဘုရားတရားတန်ခါအာယုံမိဘဆရာသမားအာယုံဒါနသီလဘာဝနာအာယုံကိုပြောင်းပြီးအာယုံပြုပြလိုက်တဲ့ပြောင်းလေဖုံမောင်ကောင်းအာယုန်ဤနုလုံပတိဉာဏ်ချိန်ကြီးတော့နုလုံပတိအပြဉာဏ်အမှန်လားဉာဏ်ချိန်ကြီးဉာဏ်နဲ့ချင်းချိန်စဉ်းစားဝေဖန်မျောမြင်စဉ်းဉဏ်သုံးသပ်ပြီးတော့ စိတ်အမြင်မမတွေ့အောင်ဖြူစင်အောင်ကြိုးစားပါတဲ့မြေလုံးပတိဉာဏ်ချင်းကြီးလို့ပို့ပြီးမေတ္တာမေတ္တာဘာဝနာပွားပေးပါသမထအနှင့်သမထသမာရိယဆိုတဲ့သမထဘာဝနာပွားပေးပါဘောရဝိပါဝိပဿနာဘာဝနာပွားများအထောက်ပေးပါတဲ့ဒီလိုကလေးရှိရတော့စိတ်တွေဖြူစင်သွားမှာပါတဲ့ဒါကြောင့်အဲ့ဒီဤ၆မျိုးတွေကတော့ အကောင်းဆုံးနည်းကတော့ဝိပဿနာဘာဝနာရှုပွားတဲ့နည်းဟာအကောင်းဆုံးနည်းပါပဲတဲ့အဲဒီမှာသမဏနာနံပါတ်5မှာစိတ်မင်းများကိုဖြူစင်ရည်နည်း6မျိုးတဲ့ဘုရားအောင်းနေတာဒီစာအုပ်တွေစာအုပ်2000တောင်ဆိုတော့သတင်းကြိုလည်းစာအုပ်တွေပုံမှန်မဟုတ်ပါအောင်မလားအခုဒီမှာလာပြီးကြော်ရှိရဲ့မရသေးတဲ့ဥပုပ်ပဲဝေးပြာမရှိဘူး အရင်ပြင်းနေရရပြီးအိမ်ကအမိုက်ပုံးနဲ့ကြောင်ထိုးပြခဲ့တဲ့ဥပုပ်ပဲတွေလည်းဝေပြာမရှိတော့ဘူးဟာစာအုပ်တွေရပါရဲ့အိမ်ရောက်တဲ့အခါကျတော့အဲကြောင်ထိုးပြခဲ့ရတာဒီနေ့ဥပုပ်ဆောင်လို့လာတဲ့အခါကျတော့စာအုပ်ရှာမတွေဝေကြီးတုတ်ပြန်တယ်ဒါနဲ့ပဲလာတယ်အဲသူ့လည်းဝေပြာမရှိဘူးစိတ်မင်းများကိုဖြူစင်လေသည့်မိချောင်မျိုးတဲ့အဲ န်းကြီးကဒါတော့ရှေ့ကတစ်ခေါက်ချပေးပါမယ်မဲဒီစိတ်ကိုဒီလေလိုတော့ကိုယ်တော်အာယုံမြင်မျိုးလုံးနဲ့မကြုံတွေ့သေးမမွေးသေးကကြောင်းလေဘုံဘုံကောင်းအာယုံဒီ နိလုံပတိဉာဏ်ချင်းညှိလောဧဝိမင်တာသမထာနှင့်ဘွာရာဝိပမိခြာရတွင်ပြည့်မြရာသုံးယူစိတ်ဖုံးသည်နှလုံးချမ်းသာလိမ့်မည်သည်ဆို ရှိတယ်တဲ့အဘိဇာဝိတမလောဘပြာပါဒကောရဥပနာဟမခပလာဒဣဒ္ဓမိစရိယမာယာတာထေယဓမ္မတာရမမာနအတိမာနမဒအမာဒလို့တစ်ဆယ်ထောင်မျိုးရှိတယ်တဲ့စိတ်ကိုမြင်မဲ့ကြတာအဘိဓါဆိုတာဘုရားစီစဉ်ရလို့တမှုရှေးရှုကြံစီခြင်းဝိတမလောဘဆိုတာမတရားလောဘအလိုလောဘကြီးခြင်းပြာပါဒဆိုတာသူတစ်ပါးကိုဖျက်ဆီးလိုခြင်း ဒေါသဆိုတဲ့စိတ်ဆိုးခြင်းဥပနာဆိုတဲ့ရံညိုးဖွဲ့ခြင်းမက္ခဆိုတာကျေစုကံခြင်းကျေစုချစ်ပြခြင်းပလာဒဆိုတာမိမိရဲ့ตาတွေကိုတက်ပြီးပြိုင်ခြင်းပလာဒအိဒါဆိုတာကိုယ့်ရဲ့တမနာလိုခြင်းမစ္စရိယဆိုတာနှမျောတင်လိုခြင်းမာယာဆိုတာမိမိအပြစ်ဖုံးလွှမ်းလိုစိတ်ပါတိယဆိုတာမရှိတဲ့ကုန်ရှိဟန်ဆောင်ပြီးဝါကြွားလိုစိတ်ဓမ္မဆိုတာ မာမာနာခက်ထန်ကြမ်းနာနေတာပါရမဆိုတာသူ့တဲ့တစင်ကဲပြုလို့တဲ့စိတ်မာနဆိုတာထောင်လိုက်တတ်ကြတာအတိမာနဆိုတာတိတ်မာနကြီးနေတာမရဆိုတာမှန်ရနေတာပမာဒဆိုတာမေးရတာတဲ့ဒါကအဖြစ်များတဲ့16ပါးကိုပြောတာဒါပေမဲ့လို့ဘလောက်မထင်ရှားတဲ့တခြားစိတ်ကိုညင်မဲ့တဲ့ဥပကိလေသာတရားတွေလည်းကိလေသာတရားတွေလည်းဥပကိလေသာတွေလည်း စာမျက်နှာ6အဲ့ဒါတော့ရှောက်ကြကြဘုန်းကြီးကအတနာထောင်တယ်သူပစ္စည်းကိုရလို့အဘိဇာ တယ်စိတ်ဆိုးတယ်ရံညှိုးခွဲတယ်ဆိုတဲ့အချက်အထိပြောပြီးပြီအခုပြောရမှာကနံပါတ်9သမိနာနံပါတ်9ကမေခပလာဒမေခပလာဒသူကျေးဇူးကိုခြေပြက်တာကျေးစွတ်တာကျေးဇူးကမ်းတာမေခပလာဒမိမိရဲ့ဘာသူကိုတက်ပြီးတော့ဂုံပြိုင်တာအဲ့ဒါပြောရအောင် နခကျေးဇူးချေဖြစ်တယ်ဆိုတာကျေးစွတ်တာကျေးဇူးရှိမှကျေးစွတ်တယ်ကျေးဇူးမရှိကျေးမစွတ်ဘူးတဲ့ဒါလည်းမှန်တာကျေးဇူးမရှိရင်ကျေးဇူးကောင်းရဆွဆွရဘူးမရှိတော့ဒီလူဘဝလူလောက၌ညာနာတံပဇင်ကိမရှိမဲ့ကတိညုတကတဝေတိမတိတတ်သူလူမသမာထိုများစွာကိုချမ်းသာစီဝါလျော်ပါရင်ရိုင်းမြဲမခိုင်ဘူး တမဂရိုင်းစီရေကြပြားရေတို့တရေမညိုဘုံရောင်တို့လျက်တရေမတို့ဘုံရောင်တို့လျက်တကိုးမိညာဆုရပမာယုတ်တစွာဤ တွေယောသပုဗ္ဗကာရီယောသကတဉ္ညုကတဝေဒီတဲ့ဘိက္ခဝေယဟန်များတို့လောကီလောက၌အိမိတွေပုဂ္ဂလာဤပုဂ္ဂိုလ်နှစ်ယောက်တို့သည်ဒုံလပါရှားပါသဖြင့်ရာသေးသောပုဂ္ဂိုလ်တို့လေသည်ပုဂ္ဂိုလ်နှစ်ယောက်ပုဂ္ဂိုလ်နှစ်မျိုးနှစ်ပါးရာသေးတဲ့ပုဂ္ဂိုလ်တွေတဲ့ရှားပါတဲ့ပုဂ္ဂိုလ်တွေပဲ အဲဒီလိုပုံစံမျိုးဟာမပေါ်မြဘူးတဲ့ရှားပါတယ်ဆိုတော့အဖို့တန်တယ်ပေါ့ပေါ်မြရင်လည်းပဲဘုံမတန်ဘူးပေါ့ကတမီတွေ့ရတဲ့နှစ်ယောက်တို့ဤဘုံကပုဗ္ဗဂါရီရှင်းစွာကျေးဇူးပြုလေရှိသောယောဇာအပြင်ပုဂ္ဂိုလ်သည်လေအတ္တိရှိ၏ကတိညုကတဝေဒီ သူတစ်ပါးပြုတဲ့ကျေးဇူးကိုတည်တယ်သူတစ်ပါးပြုတဲ့ကျေးဇူးကိုတုံ့ပြန်ဆောင်တဲ့ယောဂအကျင့်ပုဂ္ဂိုလ်တွေအထီးရှိဤမေတွေဤမြောက်တို့ပေသည်တဲ့မြောက်တဲ့လောကမှာဆရာပါတဲ့ပုဂ္ဂိုလ်မြောက်သူတစ်ပါးကိုဘာမှပြောလို့ပြမထားဘဲနဲ့သူတစ်ပါးချမ်းသာရင်ပြီးရောဆိုတဲ့သဘောနဲ့သူတစ်ပါးအပေါ်မှာ လက်ဥကူညီပြီးတော့နှုတ်အပြင်ဖြစ်စေစိတ်အပြင်ဖြစ်စေကိုယ်အပြင်ဖြစ်စေဝတ္ထုပြင်းငွေအပြင်ဖြစ်စေတနည်းနည်းနဲ့လက်ဥကျေစုပြုကူညီတတ်တဲ့ပုဂ္ဂိုလ်မျိုးဆိုတာတဲ့အမှန်တမ်းမှရှားပါတယ်တဲ့အမှန်တမ်းမှရှားပါတယ်တဲ့ဘယုံတရားမျောလို့ညံ့နဲ့လောက်ကြတဲ့ပုဂ္ဂိုလ်မျိုးဒီလိုပုဂ္ဂိုလ်မျိုးပဲရှိတယ်။နောက်ထပ်ဒီကမိမိပေါ်မှာ သူတော်ပြုတဲ့ကျေးဇူးကိုသိပြီးတော့အဲ့ဒီကျေးဇူးကိုပြန်ဆက်တဲ့ပုံစံမျိုးလည်းပဲရှားပါတဲ့ပုံစံမျိုးပဲသူတော်စီကကျေးဇူးပြုရတဲ့လက်ခံပြီးမိမိကကျေးဇူးပြန်ပြုရမယ်အလှည့်ကြတော့ကျေးဇူးမပြုခြင်းနဲ့ကျေးဇူးမပြုပဲမပြုပဲနေကြတဲ့ပုံစံတွေပဲများတတ်တယ်တဲ့ကျေးဇူးကိုတတိယတိသိရှိနေသည့်တိုင်အောင်လည်းပဲ အဲ့ဒီကျေးဇူးကိုပြန်ဆက်ဖို့ကျေးဇူးတုံ့ပြန်ဖို့ကြိုးစားတဲ့ပုဂ္ဂိုလ်ရှားတယ်။အဲကြောင့်မလို့ဒီပုဂ္ဂိုလ်မျိုးဟာရှားလာလို့ဘုရားနဲ့ပုဂ္ဂိုလ်တွေပထမဆုံးဒီဘကောင်မှာကျေးဇူးပြုတဲ့ပုဂ္ဂိုလ်ရဲ့မိမိဘာပြုတဲ့ကျေးဇူးကိုသိရှိပြီးတော့ပြန်လည်ဆက်ဖို့ရာအခွင့်ရှားပြီးတော့ကြိုးစားပြီးကျေးဇူးဆက်တဲ့ပုဂ္ဂိုလ်။ရှားလာတဲ့ပုဂ္ဂိုလ်မျိုးပဲတဲ့ဘယ်လိုဘယ်လိုပုဂ္ဂိုလ်တွေကများတတ်တယ်လဲလို့ဆိုတော့ ကျေးဇူးတင်ထားတဲ့ကျေးဇူးကိုပြန်ပြီးတော့မဆက်တဲ့အပြင်ကျေးစစ်တတ်တဲ့ပုဂ္ဂိုလ်ကျေးဇူးကောင်းတတ်တဲ့ပုဂ္ဂိုလ်တွေပဲများတတ်တယ်တဲ့အဲဒါလို့ကျေးဇူးကိုမသိရစိတ်ရတင်တဲ့ကျေးဇူးကိုပြန်ပြီးတော့တုံ့ပြန်လို့တဲ့တုံ့ပြန်တုံ့ပြန်နေတဲ့စိတ်မရှိတဲ့စိတ်ရအဲ့ဒီစိတ်တွေဟာဒါမြင်မဲ့စိတ်အငြင်းမဲတွေပဲတဲ့ ဒီစိတ်မြင်မဲ့တွေစိတ်ထဲဝင်ပြီဆိုလို့ရှိရင်မချမ်းသာဘူးတဲ့အဲ့ဒါလေပုံစံမျိုးဟာဘယ်တော့မှမကြည့်ပါဘူးတဲ့သူကပေါ်ကျေးဇူးပြုလို့ရှိတဲ့ပုံစံအဲ့ဒီပုံစံမျိုးဟာကြီးပွားတယ်တဲ့ဒီလိုမဟုတ်ဘဲနဲ့တင်လာတဲ့ကျေးဇူးကိုခြေဖြတ်တဲ့ပုံစံဆိုလို့ရှိရင်တော့ဒါမကြည့်ပါဘူးတဲ့ဤလူဘဝလူလောက၌ညာနာတံပဇင်ကင်းမရှိမဲ့ဒီလောကမှာ ညာနာတံပဇဉ်ဆိုတာတံပဇဉ်ညာတံပဇဉ်ညာဆိုတာဆင်ခြင်မျောမြင်ညာကိုတံပဇဉ်ညာခေါ်တယ်ဆင်ခြင်ညာဆင်ခြင်မျောမြင်တံပဇဉ်ညာကင်းပြီးတော့တဲ့အဲ့ဒါလိုကင်းတဲ့အတွက်ပဲမိမိပေါ်ပြုတ်တာတဲ့ကျေးဇူးကိုမငြိဘူးကျေးဇူးမတည့်ရအပြင်ကျေးဇူးပြန်ဆွတ်လို့တဲ့ကျေးဇူးခြေဖြတ်လို့တဲ့မိမိပေါ်ကျေးဇူးတည့်တဲ့ကျေးဇူးကို မဆက်လေဘူးတိတောင်မှပဲမဆက်လို့ဘာကြောင့်လဲဆိုတော့ဆင်ញင်မြန်ဉာဏ်ကင်းတဲ့အခါကျတော့သူ့မှာကောင်းတဲ့စိတ်စိတ်ထားကောင်းတဲ့စိတ်ထားကင်းနေလို့ပေါ့ညာနာတံပဇင်ကိမရှင်မဲ့ကတိညုတကတဝေတိမတိတတုကတိညုတကတိညုတကတညုတကတသူပြုထားတဲ့ကျေးဇူးကိုညုတတိသူသိခြင်းကတိညုတ မိမိဘောသူတော်ဘာပြုတဲ့ကျေးဇူးကိုသိခြင်းကတဝေတိမိမိဘောသူတော်ဘာပြုထားတဲ့ကျေးဇူးကိုသိရှိခံစားခြင်းခံစားတဲ့တရားကျေးဇူးတုံ့ပြန်ခြင်းဂတိညုတာကတဝေတိမတိတသူလူမတမမတမဆိုတာတမဆိုတာသူတော်ဘာမတမဆိုတာလူရုပ်ဒါကြောင့်မလို့လူမတမ်းပါဆိုတာလူရုပ်လူရုပ်မာတွေလူညံ့နေတဲ့သူတို့ကကျေးဇူးကိုမသိတာဘူး ဒီမတမထူများစွာတို့ချမ်းသာစည်းဝါရော့ပါရိမ်ရိုင်မြဲမခိုင်ဘူးစည်းဝါချမ်းသာမခိုင်မြဲဘူးတဲ့ရော့ပါတယ်ရုပ်ရော့တယ်တဲ့စည်းဝါချမ်းသာရှေးကံအားလျော်စွာရှေးကံကြောင့်ထောက်ပံ့ပြုလို့ဘလို့ရှာလို့ဘလို့စည်းဝါရလည်းပဲဒီစည်းဝါဟာသူ့လက်ထဲမှာမတည်မြဲဘူးတဲ့စည်းဝါရော့ပါတယ် နာစီဝါလျောပါရိမ့်ရိုင်းမြဲမခိုင်းမှုဓမ္မကရိုင်းစီရေဓမ္မကရိုင်းဆိုတာသိကြသလားပါလဲရည်ကြီးဟုတ်ကလားဘယ်လိုတွေသုံးတာလဲဘုန်းကြီးတွေသုံးတယ်နော်ဘုန်းကြီးတွေသုံးတဲ့ရည်ကြီးအခုခေတ်ကြတော့လေဒီရည်ကြီးတွေမသုံးကြတော့ပါဘူးဘုန်းကြီးတွေသုံးတဲ့ရည်ကြီးက ရေစစ်ရဲ့နောက်ကျောဘက်မှာအပေါက်ကလေးဖောက်ထားတယ်ရေစစ်ကတော့ခွက်လိုပေါ့လေအဲဒီအဝဘက်ကပိတ်ပါလေးအုပ်ထားတယ်ပိတ်လည်းမပါမထူမပါပေါ့လေပိတ်ပါလေးအုပ်ပြီးချုပ်ထားတယ်ချုပ်ထားပြီးတော့ရေစစ်တဲ့အခါကျတော့ခီးပိုင်းဆောင်ရတာခီးပိုင်းဆောင်ရတာဆိုတော့ဥပမာလမ်းမှာခီးပိုင်းရေစားပြီးဆိုလို့ရှိရင် အောင်တစ်ခုတွေ့တွေ့မြေတစ်ခုတွေ့တွေ့အဲ့ဒီကရေစစ်ကလေးကိုရေစစ်အဝတ်ဖုံးထားတဲ့အဝဘက်ကနေပြီးရေထဲနှစ်လိုက်ရေထဲနှစ်လိုက်ပြီးတော့မှရေရေထဲမှာရေကွက်ရေစစ်တစ်ခုလုံးနစ်သွားလို့ရေပြည့်ပြီဆိုတဲ့အခါကျတော့နောက်ဘက်ကပေါက်ထားတဲ့အပေါက်ကလေးကိုလက်ညှိုးလက်မလေးနဲ့ပိတ်လိုက်ပိတ်လိုက်တဲ့အခါကျတော့လေကပြန်မထွက်နိုင်တော့အထက်ကရေကလည်းပြန်မထွက်နိုင်ဘူး ပိတ်ပြီးတော့မှအဲ့ဒီရေစက်လေးဆဲပြီးတော့ရေစက်ရဲ့မျက်နှာပြင်အဝတ်မှာကနေမဲ့အငြိအကျေးအမှုန်တွေကုန်သွားအောင်ရေပေါ်မှာခါရမ်းလိုက်အဲ့ဒါနဲ့ရေစက်ထဲရေတွေပါလာပါလာတဲ့အခါကျတော့အဲ့ဒီရေကိုတပိတ်ထဲလက်မလေးဖွင့်ပြီးတော့ထည့်လိုက်လက်မလေးဖွင့်လိုက်တဲ့အခါကျတော့လေကထွက်သွားတဲ့အခါကျရေလည်းရေကလည်း အောက်ကအဝိဘကနေပြီးတော့အောက်ထွက်သွားတပိတ်ထဲကြအဲ့ဒီခါကျမှပေါက်ကိုအဲ့ဒီလိုစစ်အောင်လုပ်ထားတာအခုလေဒီမှာကိုเจ้าကိုနေတော့ရေစစ်နဲ့စစ်ထားတဲ့ရေဝဲတဲ့ရေခတ်တော့ရတာဒါကတော့လွယ်တာပေါ့အဲ့ရေစစ်တွေမလို့ပေါ့ဒီလိုခီးသွားတဲ့အခါမှာတော့ဒီရေစစ်ကလွယ်ဒါကြောင့်ဆောင်းရရှင်းရတာခီး တန်ဃာတော်တွေပြီးကြကြတာကကုန်းကြောင်းနဲ့ကြကြတာများတာကိုရင်ကြည့်ရတာအမှန်တန်နေတယ်ကုန်းကြောင်းကြတဲ့အခါကျတော့တရားတရားနဲ့တရားတရားနဲ့တရားကလည်း plan တော့ရမ်းမှလမ်းမှရေးစားတဲ့အခါမှာအဲ့လိုလို့တုံးပြီးတော့ရတယ်အဲ့ဒီမှာရေစထဲကရေဟာလက်မနဲ့လေဝင်ပေါက်ကိုပိတ်ထားတဲ့အခါမှာလေဖက်ပေါက်ကိုပိတ်ထားတဲ့အခါမှာ ရေကမထွက်ပါဘူးလက်မကိုအသာဖွင့်လိုက်တဲ့အခါကျတော့ရေစတဲ့ရေတွေတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းကြာကြာကြာကြာကြာကြာတာကုန်ရောတရားကျေးဇူးကိုမသိတာခနဲ့ကျေးဇူးပြန်ဆက်တဲ့ပုဂ္ဂိုလ်ကျေးဇူးချေဖြစ်တဲ့မက္ခမက္ခစိတ်ထားရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မှလည်းပဲတဲ့ရလာတဲ့စီဝဥစ္စာဟာအဲ့ဒီဓမ္မကရံရေစထဲကရေကိုလေမောက်ဖွင့်ပြီးတော့ လွတ်လိုက်တဲ့အခါမှာရေစစ်ရေထဲရေစစ်ထဲကရေဟာတဖြည်းဖြည်းတဖြည်းဖြည်းကျပြီးကုန်သွားတယ်လို့ဒီလူရဲ့စီးပွားဥစ္စာလည်းတဖြည်းဖြည်းတဖြည်းဖြည်းကျပြီးတော့ကုန်ခံသွားတယ်တဲ့ကျေးဇူးမသိတဲ့ပုဂ္ဂိုလ်ကျေးဇူးခြေဖြစ်တဲ့ကျေးဇူးကံကျေးဇူးဖြစ်တဲ့ပုဂ္ဂိုလ်တဲ့မင်္ဂလာစေရေကြာပြားရေတို့တရေမတိုးကုံရောင်ညိုလျက်အဝရေမတိုးဘူးတဲ့စက်တရေမရှိဘူးတပြေးလေးစက်တရေဆက်ရောက်တော့ဘုံဘုံရောင်ညှိုးနှောင်းနေတဲ့ တကိုနေညာရှုဆုတ်လပမာယုတ်တစွာဤနေနေညညနေရောညပါဘုံတကိုဆွေးရုပ်တယ်တဲ့ကြက်ပရိဆွေးရုပ်တယ်မာနဲ့တူတယ်လို့ဆိုတော့လာဇုတ်တခလာနဲ့တူတယ်တဲ့လာဇုတ်တခလာဆိုတော့လာပြီးကြောတရနေ့ကစပြီးတော့လာွယ်နေ့အထိလာဇုတ်တခခေါ်တယ်အဲ့ဒီလာဇုတ်တခညမှာထွက်တဲ့လမ်းတဲ့ဒီပုဂ္ဂိုလ်ရဲ့စီစဉ်ဥစ္စာနဲ့ ကြက်တွေဘုံရှိန်တကိုးတွေဟာအဲ့ဒီလာလို့ပဲတစ်သေးသေးတစ်သေးသေးပြည့်ပြည့်ပြည့်ပြည့်သွားတယ်တဲ့နော်လာပြီးတော့တရားကနေပြီးတော့လာဝင်နေသည့်လာဟာဘယ်လိုဖြစ်ဖြစ်သွားလဲနော်ပုဂ္ဂိုလ်ဒီလာပြီးဝင်ဝိုင်းဝိုင်းသွားတာလားဘယ်လိုဖြစ်တာရရပါတာဟုတ်တယ်မလားအဲ့ဒီတိုင်းပဲတဲ့ ဘယ်လိုပုဂ္ဂိုလ်ကိုဥပမာထားပြောနေတာကျေးဇူးမသိတဲ့ကျေးဇူးကောင်းတဲ့ကျေးဇူးတဲ့ပုဂ္ဂိုလ်ကျေးဇူးချေဖြစ်တဲ့ပုဂ္ဂိုလ်တဲ့ဓမ္မဂရယစေရေကြဖြာရေတို့ကြဖြာရေစာဒီရေပြောတာဒီရေကြသွားပြီဆိုလို့ရှိရင်တပြေးပြေးတပြေးပြေးရော့မသွားဘူးလားအဲ့ဒါပြောတာဒီရေလိုပဲတဲ့သူစည်းဝါဥစ္စာနဲ့ဘုံဘုံအရှင်ဝါကြက်ပရိတွေလည်းပဲတပြေးပြေးဆုပ်ယုပ်သွားတာပဲလက်ပြီး နတ်သုတ်တဲ့ခါလာလို့ပဲတဲ့ဆရာတော်ကြီးကတိတ်တော်တာပဲဥပမာတွေလည်းကောင်းရတာမကဒေဝလင်္ကာဒေမဏိဆရာတော်ဓမ္မဂရိုင်းစီကြပြရေးတို့တရေမတို့ဘုံရောက်ညိုလျက်တကိုနေညဆုလဗမာယုတ်တစွာဤဆိုရမယ်နော်တစ်ခေါက်ချပေးမယ် ဤလူဘဝလူလောက၌ညာမတံပစဉ်ကင်းမရှင်းမဲ့ကတိညုတကတဝေတိမတိတတ်ဘူးလူမနာမှာထိုများသာတို့သံသာစီဝါ ရောဂါရိမ်ညာမြဲမခိုင်ဘူးဓမ္မကရိုင်းစီရေကြပြားရေတို့တရေမတိုးဘုံရောင်ညိုလျက်တကိုးနေညာဟုတ်လားပမာယုတ်တစွာဤဆိုပါ